ဗျာဒိကျမ်းခန်းကြီး6အငယ်1မှ6တိုးတငယ်သည်တစိတ်ခုနှစ်ချက်တွင်တစ်ချက်ကိုဖွင့်သောအခါငါကြည့်လျင် မိုးချိုးတံမြည်တကဲ့သို့တရဝါလေးပါးတွင်တပါးကလာ၍ကြည့်လို့ဟုဆိုသည်ကိုငါကြား၏ထိုအခါငါကြည့်လျင်မြင်းပြူတစည်းရှိ၏မြင်းစည်းသောသူသည်လေးကိုကန်၏သူ၌တရဖူကိုပေးတော်မူ၏အောင်မြင်လျက်၎င်း အောင်မြင်ခြင်းငါ၎င်းထွက်သွား၏ ဒုတိယတစိတ်ကိုဖွင့်သောအခါဒုတိယတရဝါကလာ၍ကြည်လော့ဟု ဆိုသည်ကိုငါကြား၏ထိုအခါမြင်းဒီတစည်းထွက်၍စီးသောသူသည်ငြိမ်ဝတ်ခြင်းကို မြေကြီးက ရုပ်သိမ်းခြင်းက၎င်းမြေကြီးသားတို့ကိုအချင်းချင်းအသေးသက်စေခြင်းက၎င်း အခွင့်ရ၏သူ၌ဓာကြီးကို ပေးတော်မူ၏တတ္တယစိတ်ကိုဖွင့်သောအခါတတ္တယတရဝါကလာ၍ကြည်လော့ဟု ဆိုသည်ကိုငါကြား၏ထိုအခါငါကြည့်လျင်မြင်းနှင့်တစည်းရှိ၏မြင်းစည်းသောသူသည်ချိန်တွင်ကိုကန်၏တရဝါလေးပါးအလယ်၌ပြောတန်ဟုမူကားဒေနာဤတပြားနှင့်ဂျုံဆန်တစ်ခွက်ကိုရ၏မူယောဆန်သုံးခွက်ကိုရ၏စီနှင့်စပြည့်ကိုမပြက်စေနှင့်ဟုဆိုသည်ကိုငါကြား၏အငယ်ခုနှစ်မှတစ်ဆယ် ။ဇုတ်ထသစိတ်ကိုဖွင့်သောအခါဇုတ်ထသရဝါကလာ၍ကြည်လို့ဟု ဆိုသည်ကိုငါကြား၏။ထိုအခါငါကြည်လျင် မြင်းမွဲတစည်းရှိ၏။မြင်းစည်းသောသူသည်မရဏဟုသောအမည်ရှိ၏။မရဏနိုင်ငံသည်ထိုသူနောက်သို့လိုက်လေ၏။သူသည်မြေကြီးလေးစိတ်တစိတ်ကိုအစိုးရ၍ဒါဘေးမွတ်တိတ်ချင်းဘေးနာ၍တေဘေးမြေသားရဲ့ဘေးအဖျင်တပ်ပိုင်သောအခွင့်ကို ရ၏ပစ္စမတစိကိုပွင့်သောအခါဘုရားသခင်၏နှုတ်ပတ်တော်ကြောင့်၎င်းမိမိတို့တက်သေးခံချက်ကြောင့်၎င်းအသေးတက်ခြင်းကိုခံရသောသူတို့၏ဝိညာဉ်များကိုရစ်ပလင်အောက်၌ငာမြင်၏သူတို့ကလည်းတန်ရှင်းဟုတ်မှန်၍အစိုးပိုင်တော်မူသောအရှင်မြေပေါ်မှနေသောသူတို့သည်ငါတို့အသွေးကိုတွန်းကြသောအပြစ်နှင့်အလျောက်ဒံမပေးဘဲအဘယ်မျှလောက် ကာလပတ်လုံးနေတော်မူမည်နည်းဟု ကြီးသောအသံနှင့်ကြွေးကြော်ကြ၏။11ထိုသူတို့၌ဖြူသောဝတ်လုံကို ပေးတော်မူ၏။သူတို့နည်းတူအသေသတ်ခြင်းကို ခံရလတံ့သောမိမိလုပ်ဘော်ဆောင်ဘက်ညီအစ်ကိုတို့သည် ပြည့်စုံခြင်းသို့မရောက်မှီခဏငြိမ်သက်စွာ နေရကြဦးမည်ဟု သူတို့အားမိန့်တော်မူ၏။ ဆဋ္ဌမတစိကို ဖွင့်သောအခါငါကြည့်လင် ကြီးစွာသောမြေလှုပ်ခြင်းဖြစ်၏နေသည် အမွေးဖြင့်ရက်သောအဝတ်ကြမ်းကဲ့သို့မဲ၏လအလုံးသည်အသွေးကဲ့သို့ဖြစ်၏သင်မောတဖန်းပင်ကို ပြင်းစွာသော လေတိုက်လျင် အချိန်မတန်သော အသီးကျွေတကဲ့သို့ ကောင်းကင်ကျယ်တို့သည် မြေပေါ်သို့ကျကြ၏မိုးကောင်းကင်သည် စာဆောင်လိတ်တကဲ့သို့လွင့်သွား၏တောင်များ ကျွန်းများအပေါင်းတို့သည်မိမိတို့ နေရာအရပ်မှရွေ့ကြ၏။လောကီဘုရင်၊မှူးမတ်၊လောကီဘုရင်၊မှူးမတ်၊စစ်သူကြီး၊သူဌေး၊သူကြွယ်၊ခွန်အားကြီးသောသူမှစ၍ကျွန်များ၊လူလွတ်များအပေါင်းတို့သည် မြေတွင်း၌၎င်း၊တောင်ပေါ်မှာရှိသောကျောက်များ၌၎င်းပုန်းရှောင်လျက်နေ၍၊ထိုတောင်များ၊ကျောက်များတို့ကို ခေါ်လျက်၊ငါတို့အပေါ်သို့ကျကြပါ ပလင်ပေါ်မှထိုင်တော်မူသောသူ၏မျက်နာနှင့်တိုးတငယ်၏အမျက်တော်ကို ကွယ်ကာ၍ငါတို့ကို ဖုံးအုပ်ကြပါ အမျက်တော်ထင်ရှားသောနေ့ကြီးရောက်ပါပြီတကားအဘယ်သူသည်ခံရနိုင်မည်နည်းဟု ပြောဆိုကြ၏